1349ခုကူတကူလာပြီကျော်6ရက်မြန်မာနှစ်ဆန်း3ရက်ခရစ်1989 AB 19ရက်တနင်္ဂနွေနေ့အတံပင်းကျန်16ရက်ဇခန်းအတွင်းတိုင်းမာစီဝိပဿနာအကြောင်းတိုက်သာသနာမအောင်ဓမ္မယုံပေါ်မှာဟောကြားတဲ့ ရခဲ့ခြင်းဒုံလဘ၅ပါးတရားတော်ကြီးဒီတရားတော်ကြီးမဟုတ်ခင်အောင်အရဟံဂုံတော်နဲ့ဖွင့်ရတော့အရဟံနတ်လူမြမကောင်းစွာဥဒိုင်ပူဇော်ထိုက်တော်ဘုရားသခင်ကိုဤညုံမြတ်တို့ဤခိုးပါ၏ဖရာအရဟံ ကိလေသာယံသောလံခြင်းမုံတော်မူနိုင်စွာသောဘုရားသခင်ကိုဤညိုမြတ်တို့ဤခိုးပါ၏ဘုရားအာရဟံ သူရမမသိအောင်မကောင်းမှုပြုလုပ်ဖို့လုံယုံစိတ်ွယ်ရာဤတော်မမူသောဘုရားသခင်ကိုဤညွန်မြတ်တို့ဤကိုပါဤဖျာဤတိပိသောဘဂဝါအရဟံအရဟံဝတ္တသောဘဂဝါအရဟံ ကိစ္ဆာမိအရဟံတံသီရတာနမမိအရဟံမေဒုက္ခံတေတုအရဟံမေသီတေတိဋ္ဌတုပါဖယာကဘာအဘိဘိမကြောတင်ရှာမဟာစီဆရာတော်ခင်ကျေးဇူးရှင်အား ဤညိုပွားဤညိုပွားညိုတွားကြောပါဤဖရာညိုတွားကြောပါဤဖရာဒုံမိန်ကိစ္စမဓမ္မခန္ဓာရောဒထကတပฏิမဏပမောက္ခန္တိဇာယိနောမာရဗန္နနာဘေကဝေဩจิตတချက်တမီတို့တောင်းမေဟိသင်တို့ဒီကိစ္စမှာတပံမိဂရာဝဝိပဿနာတရားအလုပ်ကိုအာထုတ်သိပြီအာထုတ်ပါ ။ဘာကြောင့်မိဂရာဝိပဿနာလို့အမည်ပေးရတယ်လဲ။ဒီစီ980ကိုလွန်ခဲ့တဲ့နှစ်ပေါင်း2585နှစ်အချိန်မဟာသက်ကရ103ခုကဆုံလပြည့်နေ့ဘုရားဖြစ်ပြီးတဲ့နောက်နှစ်လမြောက်ဝါဇုလပြည့်နေ့ညဗာရဏသီမြို့တော်အနိမိရာဝတော်ရည်တွင်မှာကောဏိညာဥပပါတိယမာနအတ္တရိနဲ့ နတ်မြမအမြားကိုဗုဒ္ဓမြတ်စွာဘုရားသင်ပေးတော်မူသလောက်ဒီနေ့မင်းကွန်စီတော်ဆရာတော်ဘုရားကြီးမှပြန်လီဆန်းသက်လာခဲ့တဲ့ယေသူရှင်မဟာဒီဆရာတော်ဘုရားကြီးဟောဆရာတော်ဘုရားကြီးစီမှာဘုန်းကြီးတို့10နှစ်တိုင်တိုင် နေယူပြီးလှိုင်မဟာစီရဲ့လို့အမိတ္တဌာနတိတာဝန်ယူတဲ့အခါသင်ပေးပါတယ် မိဂရာဥမှာဗုဒ္ဓမြတ်စွာဘုရားသင်ပေးသလောက်သင်ပေးတဲ့ဝိပဿနာကျင့်ဤဖြစ်ခြင်းကြောင့်မိဂရာဥဝိပဿနာလို့အမည်ပေးထားပါတယ်မိဂရာဝိပဿနာခေါ်သင့်ခေါ်လိုက်တဲ့အကြောင်းအထောက်အကူဓမ္မစင်္ဃဗောဓနာသုတ်မဟာသတိပဋ္ဌာနသုတ်ပါဠိတော်အထကထာအဘိဓမ္မာပါဠိတော်ဓမ္မသင်္ကတိကိုဖွင့်ဆိုထားတဲ့ မံမောဟဝိနောဒနိအထကထာအဲဒီပါဠိတော်အထကထာတွေရဲ့မှတ်တမ်းအဆိုအမိန့်ကို အထောက်ကိုပြုပြီးတော့ဒီနေ့နိုင်ပါစီကသင်ပေးတဲ့ဝိပဿနာဟာဗုဒ္ဓမြတ်စွာဘုရားမိဂရဝမဝါတွင်လေးလာဟောကြားသင်ပေးတဲ့ပုံစံတဲ့လျှော့လဲမလျှော့ပိုလဲမပိုပဲတိတိကျကျသင်ပေးတာဖြစ်ခြင်းကြောင့် မိဂရာဝိပဿနာလို့အမည်ဖော်ထားပါတယ်ဒါကြောင့်ကိစ္စမတပံမိဂရာဝဝိပဿနာတရားအလုံးအာထုတ်သိမိအာထုတ်ပါတထာဂတငါဘုရားတို့မှာတော့အခါတာရောနိဗ္ဗိညုံမြယုံမြလာဇွမ်းနိုင်ကြပါကုန်၏ပရိမာဏတို့မြနိဗ္ဗိညုံမြတဲ့အတိုင်းကျင့်ကြကုန်လျက်ဇာယိနောဝိပဿနာဉာဏ်မိမဉာဏ်မိတို့ဖြင့်ကိရိသာမိုက်တို့ကိုရှုမြိုင်နိုင်သောသူတို့သည်သာလျှင် ဝိပဿနာဉာဏ်ပြီးဆိုတော့ဝေပေးထားတဲ့စာရွက်ကလေးတွေမှာတိနာမရူပပိဋကဉာဏ်က14ဂေါတရဝဉာဏ်အထိဒီ14ဉာဏ်ကိုဝိပဿနာဉာဏ်လို့လည်းခေါ်သေးတယ်အဲဒီဝိပဿနာဉာဏ်ကိုမီးနဲ့တင်စားပြီးတော့ဝိပဿနာဉာဏ်မီးအမှန်စင်ကမဉ္ဉဏ်ကိုတော့မဉ္ဉဏ်မီးလို့ဒီနေရာမှာသုံးထားပါတယ်အဲဒီဝိပဿနာဉာဏ်မိမဉာဏ်မိနဲ့ရှုလိုက်ရင်ဘာအမိုက်တွေလဲဆိုကိလေသာအမိုက်တွေလောဘဒေါသမောဟဒိဋ္ဌိဝိသိကိစ္စအိဒါမေတ္တရိယဆိုရင်ကိလေသာအမိုက်တွေ ပြာကြပြောင်စင်သွားမယ်တဲ့ဒါကြောင့်ပฏิပန္နတို့မြတ်နိဗ္ဗာန်ညွန်ပြတဲ့အတိုင်းကျင့်သုံးကြကုန်လျက်ဇာယိနောဝိပဿနာဉာဏ်မိမဉာဏ်မိတို့ဖြင့်ကိလေသာမိုက်ချုပ်ကိုရှုံမြိုင်နိုင်သောသူတို့သည်သာလျှင်မာရဗန္နာသိမင်းလက်တွင်မှသိမင်းကိလေသာသိမင်းကုသိုလ်လောကီ ကုသိုလ်ကံနဲ့အကုသိုလ်ကံသိမင်းခန္ဓာ၅ပါးသိမင်း တဘဝတစ်ချိန်သိရတဲ့မေစုမာရဆိုတဲ့သေမင်းဝိပဿနာတရားအလုံးအာမတုပြေအောင်ကန့်ကွယ်ဟန်တာတဲ့မာရခေါ်တဲ့သေမင်းအဲဝိပဿနာတရားမိဂရာဝိပဿနာတရားအလုံးအထုတ်ဖို့စီစဉ်ဆိုင်မြင့်နေတဲ့ပုဂ္ဂိုလ်တွေကိုနိဗ္ဗာန်ရဲ့အသွဲသွဲအမျိုးမျိုးနဲ့အာမတုပြေအောင်ဟန်တာနှောင့်ရှက်သူတွေကိုမနုဿမာရဘိက္ခုမာရဒေဝဗုဒ္ဓမာရ နတ်သားသေမင်းလူသေမင်းဘုံကြီးသေမင်းလို့ခေါ်ရတယ်အဲသေမင်း၅မျိုးအဲဒီသေမင်း၅မျိုးရဲ့လက်တွင်းကလော့ကင်းမယ်တဲ့မာရဗန္ဒနာသေမင်းလက်တွင်းမှာပါမောက္ခန္တိလောမြောက်ကြပေကုန်တည်းသာဓုသာဓုသာဓုဒီနေ့ဟောမယ့်တရားတော်ကရခဲ့ခြင်းဒုလဘ၅ပါးတရားတော် ပါဠိလိုဒုံလဘဗမာလိုရခဲ့ခြင်းရခဲ့ခြင်း၅ပါးတရားတော်လို့ဆိုလိုတဲ့အဲမြန်မာမပါရင်ဒုံလဘ၅ပါးတရားတော်တဲ့ဒီနေ့ဒုံလဘဆိုတာပဇင်းတဲ့သင်္ကန်းဝတ်ထားလားဥပဲဒုံလဘလို့နားလည်နေကြတယ်အဲဒီပဇင်းတဲ့သင်္ကန်းဝတ်ဆိုတာရခဲ့တာမှမဟုတ်ဘဲနဲ့လွယ်လွယ်ကူကူလုပ်ပြီးတဲ့ဘုန်းကြီးတွေဆိုရင် သင်္ကန်းသပိတ်မပါကတောင်းမှတပိတော့ပစင်းတက်ခြင်းနဲ့ဘုရားအေးအေးအေးကလာလာလာဘုန်းကြီးလင်္ကားပါလောက်စုပြီးတော့ဤလိုက်ရေကလေးတပလင်းတခွက်တောင်းမတိုက်တိုက်သိန်တို့ရဲ့ခေါ်ကောင်းရိပ်ပြီးရှင်းချင်းကမောအဖတ်ပြီးဟောဒုံလဘယဟန်ဖြစ်သွားရောမခဲရင်ပါဘူးဒီနေ့ဒုံလဘယဟန်ဆိုဒုံလဘဆိုတော့ပါဠိမြန်မာလိုပြန်တော့သိခဲရင်တယ်ခဲရင်တယ်ခဲရင်တယ်တရားခဲရင်တယ်ဆိုရခဲ့တာ ရခဲ့တဲ့တရား၅မျိုးဟောရမယ်ဗုဒ္ဓမြတ်စွာဘုရားတက်တော်တရားရှိစဉ်အခါကပါရံတရတုံဆိုဟောခဲ့တဲ့စကားစုတရားစုကိုဒီနေ့စာပေမှာမှတ်တမ်းတင်ထားတာဝေသာလီနိုင်ငံကလိတ်ဆွေမင်းတွေအကြောင်းပြုပြီးတော့ဟောပါတယ်အဲဒီလိတ်ဆွေမင်းတွေကရခဲ့တဲ့ယရနာတွေ တရင်ဖွဲ့ပြီးတော့ပြတယ်မြတ်စွာဘုရားကိုယရဏဆိုတာမြတ်နိုးเสียမြတ်နိုးပွဲအရာရခဲ့တဲ့ငါးမျိုးတပည့်တော်တို့နားလည်ထားတယ်ဘုရားရဲ့အင်းပြောစမ်းပါဦးမိမယရဏမိမကောင်မိမမြတ်လင်းအလိုလိုက်လင်းအကြိုက်ပေးပြီးအစစစီမံညွန်ကြံပြုတ်လို့ဆောင်ရွက်တတ်တဲ့ မိမယရနာဇနီးမယယရနာဆိုရခဲ့တယ်အဲ့ဒါလေးငါးမျိုးပြောနေကြားရတာအခြေခံလေးဒိဋ္ဌိမင်းတွေကပြောတော့မြတ်စွာဘုရားอืมဒိဋ္ဌိမင်းတွေဟာအဲကာမဂုဏ်လောဘကြီးရာရှည်တန်းတင်ပြီးစဉ်းစားတတ်တဲ့လူတွေပဲအေးအေးအေးမင်းတို့ရခဲ့ခြင်းငါးမျိုးလည်းထားပါတော့ကွာအဲငါပြောအောင်မယ်ကွာရခဲ့တဲ့အရာငါးမျိုးငါပြောအောင်မယ်တဲ့မြတ်စွာဘုရားက မမမိတ်တော်မူပါဗျာဆိုတော့မြတ်စွာဘုရားကမိတ်ပါလေဝေဇာဏလိသဝိနာရတနာနာပါတုဘာဝဒုံလဘောလောကသမိကတမိသံပိဇာဏံလိသဝိမင်းတို့ရခဲ့တဲ့အရာ၅မျိုးငါပြောမယ်အဲ့ဒီရခဲ့တဲ့အရာ၅မျိုးဆိုတာကဘာလဲဆိုရင်တထာဂတတအရဟတောသမ္မသမ္ဗုဒ္ဓတာပါတုဘာဝဒုံလဘောလောကသမိလောကဖရာရဲ့လို့ဖြစ်ဖို့ရလေ ရခဲ့ပါတယ်တဲ့ဘုရားအဖြစ်ရခဲ့တယ်ဟုတ်တာပေါ့တထာဂတရှိရှိသောဘုရားနိဒုကျင့်သုံးနေထိုင်ဟောပြောတတ်တဲ့လာခြင်းကောင်းသော အစဉ်အလာကြီးသောဘုရားအရဟလူမင်းနာမည်ပြမမင်းရှိခိုးဥတိုက်ပူဇော်တိုက်အရဟကိရိတာအပြတ်ခြေမုံနိုင်တဲ့စွမ်းရည်ရှိအရဟမကောင်းမှုလုပ်ဖို့ သူများမသိမဲ့နေရာမရှိတဲ့ဖယားတမ္မာတမ္ဗုဒ္ဓသိတဲ့သိလိုက်တာတွေအကုန်လုံးဆရာမရှိညွန်ပြသူမရှိပဲနဲ့ကိုနိကိုဟန်ကိုပိုင်ညာနဲ့ကြံစကျင့်သုံးပြီးတော့ကသိတဲ့ဖယားဆိုအဲ့ဒီဖယားမျိုးလောကမှာရခင်ဖြစ်ခဲ့တယ်ဟုတ်တယ်လေးသိချင်းနဲ့ကဘာတသိရှစ်သိချင်းနဲ့ကဘာတသိ16သိချင်းနဲ့ကဘာတသိအချိန်ယူပြီးတော့လုံမှဖယားဖြစ်နေတာ အဲနံပါတ်1မှတ်ထားဟေးလောကမှာဘုရားဖြစ်ဖို့ဘုရားအဖြစ်ရဖို့ဆိုတာလေခဲရင်နေကွာအခုငါဘုရားဆိုတာရှိနေပြီသင်တို့အတွက်မကောင်းမြတ်တာကောင်းရန်ညွန်ပေးချမ်းသာရေးကိုညီမဲ့ဘုရားဆိုတာငါရှိနေပြီ သာတကတသာပုဝရိတသာဓမ္မဝိနည်းသာဒေဝိတာပုဂ္ဂလောဒုံလဘောလောကသမိန်ဘုရားရဲ့လို့လောကမှာဖြစ်လာရလာပြန်လည်းပဲအဲ့ဒီဘုရားနီးတူဗုဒ္ဓမြတ်စွာဘုရားညွန်ကြားဆုံးမတဲ့မေတ္တရာဗုဒ္ဓရာနိဗ္ဗာန်တရားရစေနိုင်တဲ့ကျင့်နည်းမှန်တွေကိုဆင့်ပွားဟောကြားတတ်တဲ့ဓမ္မကတိက ဆိုတာလေလောကမှာရခဲ့တယ်กว่าရှိခဲ့တယ်กว่าဖြစ်ခဲ့တယ်กว่าဟောနံပါတ်1 ရခဲ့တဲ့ဒုံလဘမဉ္ဇဏ်ဘုံညာနိဗ္ဗာန်ရောက်အောင်နိဗ္ဗေလန်းညွန်ဟောပြတဲ့ဓမ္မဂရိကရှားတယ်အဲအဲ့ဒီအချက်ဘလောက်မှန်တယ်မမှန်ဆိုတာဒီနေ့ဝိပဿနာခေါင်းစည်းတသင်္ဍအမျိုးမျိုးဖွဲ့နေကြတဲ့ဝိပဿနာခေါင်းစည်းတစာအုပ်အမျိုးမျိုးထုတ်နေကြတဲ့ဝိပဿနာခေါင်းစည်းတတရားတွေဟောပြီးတော့တရားနာမယ်တခုတိတ်ဝေပေါင်းအနည်းဆုံး၅ဂွေ၃ဂွေ 10ခွေ15ခွေခွေ20အစိတ်30အတန်နေဖမ်းထားလိုက်တာအဲ့ဒီခွေတွေကိုတစ်ခါပြန်ထုတ်ပြီးတော့စာအုပ်တွေရိုက်ပြန်ရောအဲ့ဒါတွေဖတ်ကြည့်စမ်းနှုတ်ထုတ်လိုက်လို့ရှိရင်မေတ္တရားဗောဓိယနိဗ္ဗာန်တရားရရေးနီးပြီးညွန်ပြတဲ့သကလုံးစာကြောင်းတစ်ကြောင်းနှစ်ကြောင်းတောင်မပါဘူးစာအုပ်ထဲမှာတိတ်ွေထဲမှာဆိုတော့10စက္ကန့် စက္ကန့်20 30တမိနစ်လောက်တောင်ဒီညွန်ကြားချက်မျိုးပြောတဲ့စကလုံးမပါဘူးအဲ့ဒါလို့မပါတော့ဒီတရားပွဲအချိန်ဖြုံးတာပဲအဲ့ဒါလို့မပါတော့ဒီတိတ်ကိုငွေဖြုံးတာပဲအဲ့လိုမဘုံနိဗ္ဗာန်ရရင်ညွန်ကြားချက်ကလေးမပါတော့ဒီစာအုပ်လည်းငွေ ဖြုံးတာပဲအဖြုံးသမားတွေများနေလို့ဒီနေ့စက်ကူတောင်မပေးနိုင်တော့ဘူး တတိထားဖို့လိုတယ်အလုတ်လုတ်ပြီးလုတ်ပြီးလုတ်ပြီးဆိုဘာအကျိုးအမြတ်ရှိတယ်လဲဘာအကျိုးအမြတ်ရတယ်လို့တတိထားရမယ်ဟောရခဲ့တဲ့အရာနှမျိုးရှိသွားပြီနံပါတ်1ဘယ်တရားဘုံတရားနိဗ္ဗာန်တရားရအောင်ကြင့်နီးညွန်ကြားဟောပြောတဲ့ဓမ္မဂရိကလည်းလောကမှာရခဲ့တဲ့ရှားတဲ့ဟိလိတ်ဆွေမင်းတွေကိုဗုဒ္ဓမြတ်စွာဘုရားမိန့်ကြားတဲ့ရာခဲခြင်းဒုံလဘနှမျိုးရှိသွားပြီ တာတကတာပုရိဒတာဓမ္မဝိနယတာဒေတိတတာဝိညာတပုဂ္ဂလောတုံလဘောလောကသမိမညာဘုံညာနိဗ္ဗာန်မေတ္တရာဗောဓိယနိဗ္ဗာန်ရရစေလိုက်တဲ့ဤကောင်းလမ်းမှန်ကျင့်ပုံဟောပြောညွန်ပြပြန်တော့ထောညွန်ကြားချက်နန်းထောင်သင်ယူတဲ့ပိဋကထဲသိနားလေသူဒုံလဘရခဲ့ပြန်ပြီ တရားနာနားထောင်နေပြီမဲ့လို့ဩတို့ကိုမေတ္တဗုဒ္ဓရဲ့နိဗ္ဗာန်တရားရအောင်နိဗ္ဗိညွန်ကြားနေပါသလားလို့သိတဲ့ပုဂ္ဂိုလ်ရခဲ့တယ်ရှားတယ်တဲ့ဒါတော့ဘုန်းကြီးတို့ကိုတွေ့ရန်ကုန်တနေရာမှာနညတရားဝယ်ပင်လို့သွားဟောလိုက်တယ်နညနောက်အဲ့ဒီတရားဝယ်ကြရက်ပြန်လာတဲ့ဒီဘုန်းကြီးတွေပြင်ပြီးတို့တရားနာတာတဲ့ဝိပဿနာတရားနာကြလို့ ပင့်တာတဲ့အခုဝိပဿနာကိုမပေါ့နောက်ဘယ်တော့မှမပင့်နဲ့ကွာတဲ့ဒီဘုန်းကြီးမျိုးအဲဘယ်မှာသိလို့လဲသူတို့ဘုန်းကြီးတို့ဝိပဿနာမြင်မြင်နဲ့မှကြားကြားနဲ့မှဖောင်းဖောင်းနဲ့မှပိန်ပိန်နဲ့မှအသေးစိတ်တခါတည်းရှင်းပြီးဉာဏ်ပြင်ပုံနဲ့ဘုန်းကြီးတို့ပြောခဲ့တာ။နညအဲ့ဒါကိုဒီဘုန်းကြီးမျိုးတွေနောက်မပင့်နဲ့တို့ဝိပဿနာတရားနာရင်လို့ပိုက်ထံကုန်ခံပြီးတော့ကပင့်နေရတယ်ဝိပဿနာကိုမဟောဘူးတဲ့။သူတို့ပြောတာဘယ်လောက်ယင်နာစရာကောင်းလဲ။ မြတ်စွာဘုရားပြောတဲ့စကားကိုက်မမှန်ဘူးလားနံပါတ်3လူတစ်ပါးရခဲ့တဲ့အရာဘယ်တရားဘုရားနိဗ္ဗာန်တရားရောက်အောင်ကျင့်နီးပြောပေမယ်လို့သိသူရှားတယ်သိတတ်တဲ့လူကိုရခဲ့တယ်အဲ့တော့ဘုန်းကြီးတို့ပုံပြင်ကလေးတခုသွားပြီးတတိရတယ်အဲ့ဒီပုံပြင်ကလေးကတော့နာမည်ကျော်ဆိုင်အဖွဲတစ်ဖွဲကိုငှားပြီးတော့ อืมတပိတ်ပေါ့ရက်လေအလူမွဲကြီးမှာထဲ့တယ်အဲ့ဒီရက်ကလူတယောက်ကသွားပြီးတော့ဆိုင်းဆရာကိုအမိတ်ပေးတယ်ရုပ်ဆိုင်းဆရာမြောင်မင်းဥဒံတီးပါဗျအဲ့နဲ့ဆိုင်းဆရာကမြောင်မင်းဥဒံတီးပေးလိုက်တယ်မြောင်မင်းဥဒံဆိုတာအဆိုးမပါဘူးတီးလုံးတယ်မိုးဘယ်မှာတောက်ပါမယ်ပပဲဘယ်မှာခောက်ပါမယ်သူကအဲ့ဒါကိုတီးလုံးနဲ့နှဲကြည့်နေတယ် နောက်တစ်ခါလာပြန်ပြီတဲ့ဒီလူကပြောဆိုင်စရာမြောင်မင်းဥဒံတီးပါဗျငါတီးပြလိုက်ပြန်နှစ်ကြိမ်ရှိသွားပြီဒုတိယကြိမ်လာမိတ်ပြီးတော့အတန်ကခတ်ထန်တာတတိယကြိမ်လာပြန်ပြီတဲ့ဒီလူကပြောဆိုင်စရာမြောင်မင်းဥဒံတီးပါလို့ပြောနေအမများတို့ဒီအရာကြောင့်မသိဘူးလားကောင်းတဲ့ကိုအိုးစားကွဲသွားမနှော့အဲ့တော့ဆိုင်းဆရာကသဘောပေါက်သွားတယ်အင်းဒီလူမြောင်မဲဥဒန်တီးခိုင်တို့တီးကြတာသူနားမလဲဘူး အဲသူသူနားလည်အောင်တီးမပြန်ရင်တော့ဒုက္ခရောက်တော့မယ်ဆိုပြီးတော့အဲဆိုင်းနောက်တာအဆိုးကြောကိုဟဲ့ဆိုးစမ်းကွာတိတ်တိတ်လက်တို့ပြီးတော့မြောင်မင်းလေးတဲ့ဥဒန်လေးပြဥဒန်လေးပြဆိုးကွာအဲဆိုင်းနောက်တာကအတန်နဲ့ပါနဲ့ဆိုးတော့မြောင်မင်းလေးရဲ့ဥဒန်လေးပြဥဒန်လေးပြဆိုအေးပြဒါပြောနေတာကြာပေါ့အဲကိုယ်လည်းအဲ့ဒီမှာဝိကရိရဲ့ပတ္တနာလေးပြပတ္တနာလေးပြလို့သူတို့အရာမှာဘုန်းကြီးဟောရပုံပေါက်နေပြီဟမ်ဒါမင်းတရားဘုန်းကြီးနိဗ္ဗာန်တရား ဟောပြီမယ်လို့နားလေတဲ့လူရခဲ့တယ်ရှားတယ်နံပါတ်3ဒုံလဘရခဲ့တဲ့အရာနံပါတ်၄ကတထာဂနာပွေရိဒသဓမ္မဝိနိယသဒေတိဒသဝိညာတဓမ္မနုဓမ္မပရိပန္နောပုဂ္ဂလောဒုံလဘောလောကသမိန်နံပါတ်၄ဒုံလဘရခဲ့တဲ့အရာဩဒါဟာတို့ဒီမေတ္တရာဗုဒ္ဓရာနိဗ္ဗာန်တရားရအောင်နိဗ္ဗေလန်းညွှန်တာပဲလို့ သိပါပြီသိပေမယ်လို့ကျင့်တဲ့ပုဂ္ဂိုလ်ရှားတယ်တဲ့။ဒါဒါကမမှန်ဘူးလား။မှန်တယ်။တို့ဒီမှာအဲနာတိနီနီတရားကျင့်ပြီးပြန်သွားတာတွေနာတိအဆင့်ဉာဏ်စဉ်သုံးဉာဏ်နာပြီးပြန်သွားတာတွေနာနိအဆင့်လေးဉာဏ်နာပြီးပြန်သွားတာတွေနောက်တစ်ခေါက်ကြုံပြီလို့နင်တို့အိမ်မှာနေတိုင်းတရားမှရလားဟဲ့လို့မျိုးမမှတ်ဘူးတဲ့ ။ကိုင်းနံပါတ်လေးမြတ်စွာဘုရားစကားကိုမမှန်ဘူးလား။ကိုင်းနားတော်ယုံနဲ့မဟုတ်ဘူးကြင့်တောင်သွားပြီလားအိမ်မှာတစ်ခါမှမှတ်ဘူးတဲ့။အဲဒါကြောင့်ဘုန်းကြီးစည်းကမ်းလုံထားတယ်။နာတဲ့နာနဲ့ရပြီးနောက်တစ်ခေါက်ပြန်လာတဲ့ယောဂီတွေတကယ်အာထုံမှအာမထုံရင်အာမထုံဘူးတဲ့လူတွေကိုဦးစားပေးရမယ်ဆိုပြီးစည်းကမ်းလုံထားတယ်။ဒါနဲ့နောက်တစ်ခေါက်ပြန်လာရင်အဲဒီတို့ပြီးခဲ့တဲ့ဘက်တွေကနာတဲ့နဲ့ပြန်သွားနောက်တစ်ခေါက်ဝင် နောက်တစ်ခါဝင်တော့လေနာတက်ကမကြော်ဘူးမေ့ကုန်တာကိုအိမ်မှာနှွေးမှမထားပဲနဲ့အသိပြန်ဖြစ်တာအနောက်တစ်ခါရက်တာပြီးတော့လေနာတက်ကမကြော်ဘူးနာတက်လောက်ပဲအဲ့တော့ညာညာစေစားမှာမှတ်တမ်းရေးလိုက်ဒုနာတက်လို့နာတက်ဒုတိယအကြိမ်လေအဲနောက်တစ်ခါဒုနာတက်တော့မလုံးနဲ့အဲ့ဒါလက်မကန်တော့ဘူးအာမရဥဒရတွေဥဇာပေးရမှာအဲရခဲ့တဲ့ဒုံလပါအမတ်လေးဒုံလပါလေသိပြီမယ်လို့ကြင့်ခဲ့တယ်ကြင့်ခဲ့ ကျင့်တဲ့လူရခဲ့တယ်အဲနံပါတ်5ကတော့ကတိညုကနဝိရိပုဂ္ဂလောဒုံလဘောအလောကသမိန်ကတိညုကနဝိရိပုဂ္ဂလောသူကျေးဇူးကိုသိတတ်သူလောကီလောက၌ဒုံလဘောရခဲ့တယ်ရှိခဲ့တယ်ကျေးဇူးဆိုတာကိုယ့်အပေါ်ကူညီစောင့်ရှောက်ထားတာဒီပေါ့ ပုဗ္ဗကာရီတဲ့ရှေးဥစွာကိုယ့်ကိုကူညီစောင့်ရှောက်သူပုဗ္ဗကာရီလို့ခေါ်တယ်အရင်လက်ဥသူမြတ်ကူညီစောင့်ရှောက်တတ်သူရှားတယ်အဲအမေဖေးဆိုတာလက်ဥသားသမီးတွေအပေါ်ကူညီစောင့်ရှောက်ထားတာပဲသားသမီးတွေအနေနဲ့ဆိုရင်မိဘဟာပုဗ္ဗကာရီပုဂ္ဂိုလ်ပဲကိုကျေးဇူးရှင် ကိုရှေးဥစွာ ဝန်းထဲမှာကိုယ်ရဲ့လေကိုယ်ဝန်ရဲ့လို့ရလားသားမှမသိသမီးမှမသိရှစ်လုံးလို့အမေကလည်းစားခြင်းရဲ့နဲ့ကိုယ်နဲ့မတည့်ဘူးဆိုတော့မစားပဲရှောင်းသွားခြင်းရဲ့နဲ့သွားတဲ့နဲ့ခရီးမသွားပဲနေအဲ့ဒီလိုအောင်ဤစောင့်စည်းပြီးတော့ကိုယ်ဝန်ပြက်မှဆိုလို့အဲအဖေကလည်းကိုယ်နဲ့တည့်တဲ့ဇာအာဟာရတွေအားရှိတဲ့ဗီတာမင် A ကနေပြီးတော့ဇက်တို့နရွက်တို့ရောက်အောင်အဲ့ဒီဓာတ်တွေပြေဝတဲ့ဇာအာဟာရတွေရှာပေး အဲဒီလိုရှေးဥစွာကူညီဆောင်ရောက်ထားတဲ့မိဘဒါပုဗ္ဗကာရီပုဂ္ဂိုလ်သာသမီတွေရဲ့ကျေးဇူးရှင်အဲဒီကျေးဇူးရှင်မိဘကိုတုံ့ပြန်ပြီးကျေးဇူးသိတတ်တဲ့သာသမီလောကမှာရခဲ့တယ်ရှိခဲ့တယ်အဲဒါမိဘကိုအစထားပြီးတော့ပေါ့လေကိုပထမဆုံးကူညီသူတွေဟာကိုကျေးဇူးရှင်တွေအဲဒီကျေးဇူးရှင်တွေကို တက်ပြီးလိမ်မာပန်းနဲ့စွာနဲ့တုံ့ပြန်ပြီးတော့ကုညီစောင့်ရှောက်တတ်သူကို ကတိညုကနဝေဒီလို့ခေါ်တယ်အဲ့ဒီကျေးဇူးသိတတ်သူတုံ့ပြန်တတ်သူလောကမှာရှားတယ်တဲ့ရခဲ့တယ်တဲ့ဟောရခဲ့တဲ့တရား၅မျိုးရခဲ့တဲ့အရာ၅မျိုးဘုရားအဖြစ်လောကမှာရခဲ့တဲ့မြတ်စွာဘုရားနိဒုမေတ္တယဗုဒ္ဓယနိဗ္ဗာန်တရားရစေနိုင်တဲ့ကျင်ဒီဟောပြောတတ်တဲ့ဓမ္မဂရိကလောကမှာရခဲ့တဲ့ မင်းရောက်ဘောရောက်နိဗ္ဗာန်ပေါက်တရားဟောကြညွှန်ပြသင်ပေးပြန်တော့လေမတရားဘုံတရားနိဗ္ဗာန်တရားရအောင်ငါတို့ကိုနှီးပေးညွှန်ပြနေပါသလားလို့သိသူ လောကမှာဒုံလဘရခဲ့တယ်နံပါတ်၄သိပြန်တော့လေသောမေဘောနိဗ္ဗာန်ရစေနိုင်တဲ့ကျင့်ဤမှန်ကျင့်သူရှားရရခဲ့တယ်ကျေစုသိတတ်သူ ရခဲ့တယ်ရှားတယ်ဒုံလဘ၅ပါးအဲ့ဒီဒုံလဘ၅ပါးမှာမိမိပေါ်ရှိစွာကိုကြီးစောင့်ရှောက်တာကလောကသာဝနေကျမ်းမာရေးနဲ့ပတ်သက်ပြီးကိုကြီးစောင့်ရှောက်တာကတစ်မျိုးတရားရေးနဲ့ပတ်သက်ပြီးကိုကြီးစောင့်ရှောက်တာကတစ်မျိုးဘယ်လိုနည်းနဲ့ပဲကိုကြီးစောင့်ရှောက်စောင့်ရှောက် ကိုယ်အပေါ်ရှိဥစွာကိုယ့်ကိုကူညီသူမှန်သမျှဟာမိမိရဲ့ကျေးဇူးရှင်ဆိုပြီးထိုက်မင်းတယ်လို့တုံ့ပြန်စောင့်ရှောက်ကျေးဇူးဆိုင်ရမယ်တာဝဝတ္တရားရှိတယ်အဲ့ဒီဝတ္တရားရှိရှိသိပြီးတော့ကျေးဇူးဆက်တယ်ရင်လောကမှာရခဲ့တဲ့ကတိညုကရဝေဒီပုဂ္ဂိုလ်သိရင်ဝင်မယ်ကတိညုကရဝေဒီပုဂ္ဂိုလ်သိရင်ဝင်လို့ရှိရင် မင်္ဂလာဆိုတာကတိညူတာဆိုတဲ့မင်္ဂလာနဲ့ပြည့်စုံတာပေါ့ဘောဓိဝဗုဒ္ဓဩနတကတိညူတာသူကျေးဇူးကို သိတတ်သူဤအဖြစ်သည်အောက်တမမြလာစွာသောမင်္ဂလာမင်္ဂလာမြည်ဟွေတုံတင်နာသာဒီကနာယမလေးတော်စိတ်ထဲကသိယုံမဟုတ်ဘူးပါဇတ်ရောလက်ရောကာယကံမြောက်ဝစီကံမြောက် တောင့်ပြန်ကူညီစောင့်ရှောက်တဲ့အဲ့ဒါကိုကတိညုကရဝေဒီလို့ခေါ်တယ်။အဲရှိတုန်းကပုံမြင်ကလေးတခုကြားဘူးပါတယ်ငငယ်တုန်းကဆရာသမားတွေဆုံးမတာခကြီးသွားကြတဲ့ခကြီးသွားတော့လမ်းမှာခကြီးသွားရင်စုံမိတာဆင်းရဲသားနဲ့တတိသားသမင်းတုံနဲ့ခကြီးသွားကြတာကိုဒေါ်လန်ခကြီးသားရင်တောက်ချင်းရောက်တော့လမ်းခီးမှာအတူတူထိုင်ပြီးထမင်းစားကြတဲ့တထေးသားကလေအထက်ကထိုင် စိတ်ရတာကလေအောက်ကထိုင်သမင်းစားကြကောသမင်းတုတ်ကလေးကိုဖြီးဆင်းရဲသားမှာတော့ညံ့တဲ့သမင်းဟင်းအနံ့အသက်မရှိပေါ့လေသထေးသားမှာတော့အကောင်းစားသမင်းအကောင်းစားဟင်းအနံ့အသက်ဒီနဲ့ပြည့်စုံတယ်အဲဘသူဘသူမှမပေးဘူးဆင်းရဲသားကသထေးသားကတော့ပဲပေးရပေးရမလဲအဲအတူတူခရီးသွားကြုံမိတဲ့အချင်းချင်းဆိုပြီးတထေးသားကဝေမျှစားရင်တော့ဖြစ်သားပေါ့ဒါပေမဲ့တထေးသားကလည်းသူ့ပါတဲ့သမင်းဟင်း ဝေးမြမစားပါဘူးလေသူ့ဟာသူစားအဲစားတော့ပြီးခရီးဆက်ကြတာပေါ့လေခရီးဆက်လမ်းကွဲသွားတထေးတာကမြို့တစ်မြို့ရောက်စင်းရင်တာကလည်းအလောက်ကန်ရှာခွင်းရင်ဟုတ်ကြောက်သွားတော့အဲနောက်မြို့တစ်မြို့မှာပြန်ပြီးဆုံးမိပြန်ရောတထေးသားနဲ့ဆုံးမိတော့အဲ့ဒီတထေးသားကရာဇောပြင်းမှုကျူးလွန်မိလို့လမ်းစုံလမ်းမှာလမ်းလေးကကြောတရားရင်တရားကျင်းတရားရိုက်နဲ့ခံပြီးရင် သုတ်တန်ထုတ်ဓာခုတ်တတ်စေအမိန့်ချထားတာကို အဲ့ဒါနဲ့ကြောပဲရောယင်းပဲရောကျိန်နဲ့လူမြတ်မြင်သာသိအောင်ဆို ရိုက်နေနေတော့သွားတွေ့တော့အဲ့ဒီဒီနေ့ခေါ်ရဲခေါ်မှာပေါ့လေရှင်းတော့ကတော့အာနာသာလို့ခေါ်တယ်ရှင်မင်းအာနာတရုတ်ပေါ်ရတဲ့လူတွေသွားပြီးပြောတယ်တဲ့ဆင်းရဲတာဒီတတိသကိုလွှတ်လိုက်ပါဗျာဒီတတိသကိုသာ ကျွန်တော်တာဝန်ယူသိပါရစေအမေမင်းကလည်းကိုယ့်အသက်တကြောင်မနှမြော့ဘာဘာအကြောင်းရှိလို့ ဟောတစ်ချိန်ကသူနဲ့လမ်းမှာကြုံအတူတူဓမင်းထိုင်စားတော့ကျွန်တော်တသက်တဘဝစကားမှမရဘူးတဲ့ဓမင်းနံဟင်းနံကိုသူ့အကြောင်းပြုပြီးတော့ကျွန်တော်ရခဲ့တယ်စားရတာတော့မဟုတ်ပါဘူးအဲ့ဒီကျေးဇူးရှိလို့ဗျာဒီကျေးဇူးသူ့ကိုစားပါရစေသူ့ကိုယ်စားကျွန်တော်ပဲပြောနေရရင်တရားကျင်ရိုက်ပြီးတော့သုတ်တန်ထုတ်ဓာဟုတ်တတ်ပါလို့ပြောတယ်တဲ့ဒါပုံပြင်ဒန္တာကြီးပုံပြင်ဒန္တာကြီးပုံပြင်မြေလို့နီးလို့ကောင်းပါတဲ့ အဲ့ဒီဆင်းရဲတာဟာကတိညုကရဝီရိပုဂ္ဂိုလ်ပဲသူကျေစုကိုသိတတ်သူဒုံလဘရခဲ့တယ်ရှားတယ်ဆိုတာဟောရှားပါစီရင်ဝင်တော့ဒါလူတော်လူကောင်းလို့ခေါ်တာပေါ့ဟောမြမရာဇဝင်မှာပကံခေကုံသွားတော့ပင်ရမျိုးသိကြီးတီထောင်ပြီးတော့ထီးနှံစိုးအုပ်မင်းလောက်တဲ့ဆင်ပြူ၅စီးခင်ကြော်စွာက ထီးပြိုင်နန်းပြိုင်ဖြစ်နေတဲ့သကိုင်းကအသင်္ခရာစောယုံမင်းကိုတတ်ဖို့ယုံယုံငခင်ညိုကိုလွှတ်လိုက်တယ်ယုံယုံငခင်ညိုပင်းရကနေပြီးတော့ကအင်းဝအင်းဝကနေတစ်ဖက်ကူးလိုက်တော့အေယောင်ရီမြင့်တစ်ဖက်ကူးလိုက်တော့သကိုင်းရောက်သွားရောအဲသကိုင်းအသင်္ခရာစောယုံမင်းအိယာတွင်ရောက်အောင်ဘယ်ပုံဘယ်နည်းဝင်ရမလဲ စုံစမ်းလေ့လာပြီးတော့ကထောက်လှမ်းရေးလုပ်နေရင်တပြေးတပြေးနေကဝင်တော့မယ်ဘိုက်ကလည်းဆာဘိုက်ဆာလုံးတော့လူကလည်းပြော့နေပြီသားစရာဟိုကြည့်ဒီကြည့်ကြည့်တော့အသင်ခရာစောယုံရုပ်ကစုနဲ့ကိုတင်မြောက်ထားတဲ့ဗလိနတ်စာထမင်းတွေဟင်းတွေသွားမြင်တာကိုအဲရှိတုန်းကနတ် တင်မြောက်တယ်ဆိုတော့လေလူတယောက်စားလောက်တော့လောက်ပုံစံမျိုးကောင်းကောင်းမွန်မွန်ချက်ပြုတ်ပြီးတော့နတ်တင်ပတာတာအဲ့ဒါမြင်တော့ငခင်ညူကအဲ့ဒီနတ်သမင်သွားတောင်းပြီးတော့စားတယ်ရှင်သမင်းပြုတ်ထားလုံးလို့ဗျာအတေကိယသောယုံမင်းတင်မြောက်ပူဇော်ပတာထားတဲ့အရှင်နတ်ရဲ့သမင်းကို ကျွန်တော်ကျွေးပါဆိုပြီးပြောပြောဆိုဆိုယူပြီးစားလိုက်တာနတ်ကပေးသလားမပေးလားတော့မပြောတာဘူးအဲဒါဝါတော့သွားတာပဲထမင်းတနဆာလောင်မှုဆိုတဲ့ဆင်းရဲတွေပြောင်းလို့လန်းလန်းဆန်းဆန်းကြီးကြီးလင်းလင်းအာရင်နေပြည့်ပြည့်ဝဝဘယ်ချိန်ဝင်ရင်ပြင့်မလဲဆိုချောင်းမြောင်းနေအကလညအခါလူကြီးတိတ်အိပ်ပျော်တဲ့အချိန်လောက်ချွတ်နှင်းပြီးတော့ဝင်သွားရတာငခင်ညိုသကိုင်း ဘယင်အတင်ခရာစိုးရုံရဲ့အခန်းထဲရောက်သွားရောအတင်ခရာစိုးရုံနဲ့အတူရှိတုန်းကမင်းနေဆိုတာဆောင်းထားဆိုတာရှိတယ်အခုက၆လုံးမြို့ဆောင်းထားတယ်လို့ပဲရှိတုန်းကသူတို့မှာအလွယ်တကူရန်သူလာရင်ကာကွယ်ဖို့ဆိုပြီးတော့ဆောင်းထားရှိတယ်အဲဆောင်းထားကအဲ့ရကောင်းဦးနာမှာအခင်းညိုကအတင်ကရစိုးရုံမင်းဆောင်းထားယူအယုကအကိုင်းအိမ်ကချော့ပြီး အသင်္ကယသုံးယုံမင်းလည်းပင်ဖြတ်ဖို့လို့ဒါနဲ့မိုးပြီးတော့ချိန်ဝင်လိုက်တဲ့အခါအသိစိတ်တခုဝင်လာတယ်ဟာငါကျေးဇူးရှင်သူ့ထမင်းငါပိုက်ထဲရောက်နေပြီနတ်ကတဆင့်ရတယ်ထမင်းတော့အသင်္ကယသုံးယုံစီကတိုက်ရိုက်ရတယ်ထမင်းမဟုတ်ဘူးအသင်္ကယသုံးယုံကနတ်ကိုကုသောပတာထားတဲ့မခင်ညိုကနတ်စီကတဆင့်တောင်းယူပြီးစားတယ်အဲသူ့ထမင်းငါပိုက်ထဲရောက်နေပြီ ငါကျေးဇူးရှင်ပဲကျေးဇူးရှင်တတ်လို့ရှင်ကျေးဇူးရရောက်မှာပေါ့ခင်မွန်ကြီး10ပါးလက်ဖက်တယိုးကွန်ယိုးတညာစားဘူးတောက်ဘူးအဲစားဘူးရေကြီးတစ်ပေါက်တောက်ဘူးရင်ထိုကျေးဇူးရှင်ကိုစိတ်แท้ကတောင်းပျက်စီးရပျက်စီးကြောင်းမကြံစီမပြစ်မှားတင်ဘူးတဲ့အခုငါကာယကံမြောက်သူ့လည်းပြင်ဖြတ်တော်မယ်သူ့စည်းစိမ်ကြီးနဲ့ ကိုဝင်ကောင်အောင်ကခက်စီးတော့မယ်ခင်မွန်းကြီးဆဲပါမပြစ်မှတ်လိုက်တဲ့အထက်မှာသူပါနေပြီအဲငါတတ်လို့မဖြစ်ဘူးအေးလေငါအရှင်သခင်ပင်းရ90ခင်ကြော်စွာကခိုင်းစေချက်ပြည့်စုံအောင်မဆောင်ရကောင်းလားဆိုပြီးငါတိုင်ရင်လည်းငါအသေးခံတော့မယ်အသင်္ကရဆုံးရုံးမင်းကငါမတတ်တော့ဘူးမခင်ညိုဆုံးဖြတ်လိုက်တယ်ကဲဒီနေရာမှာတို့ စစ်ဖို့လိုသေးတယ်ဝါရီဝဗုဒ္ဓဩနတကတိညုတသူပြုဘူးသောကျေးဇူးကိုသိခြင်းသည်ဗုဒ္ဓမံမြတ်လာစွာသောမင်္ဂလာမင်္ဂလာမြည်ဟွေတွင်သင်္နတအဒီကနာဤမိုက်လေလောမင်္ဂလာတရားတော်လူရဲ့စိတ်ခဲစိတ်ဝင်နေတာပကံအနုရထာခေတ်ကစပြီးစိတ်ဝင်နေတာအဘုရားရဲ့မင်္ဂလာတရားတွေအနုရထာနဲ့၅စီရှင်ကျော်စွာနဲ့ဆိုနှစ်ပေါင်း300ကျော်ကျော်ကလေးလောက်ပဲဝေးတယ် ဒီအချိန်မှာမင်္ဂလာတုတ်သင်တော့မယ်အခုအင်္ဂလိပ်မှာအင်္ဂလိပ်ခေတ်မှာတောင်းမှဘုန်းကြီးကြောင့်ပညာရေးမြန်မာသင်ဘုန်းကြီးကုံရင်မင်္ဂလာတုတ်တရားတော်ရှိဦးစွာသင်ခိုင်းတယ်ကျောင်းသားတွေကိုအနောယထာကစပြီးတော့နောက်ပိုင်းပြီဘောအထိဘုန်းကြီးကျောင်းသားတွေကြီးတဲ့ရှင်ဘုရင်တွေရောဘိုးကြီးဘိုးကြီးတွေရောဝန်ကြီးဝန်ကြီးတွေရောဂုံသေးလေလို့အကုန်အနှွားဆုံးဘုန်းကြီးကျောင်းသားတွေကြီးတယ်မင်္ဂလာတုတ်ရှိဦးစွာသင်ရတဲ့လူတွေကြီးတယ်ဟာအဲ့ဒီမှာ ငခင်ညိုးရဲ့စိတ်ထဲမင်္ဂလာတုတ်တရားတော်ကြီးဝင်လာတယ်သူကျေစုသိတတ်ရင်မင်္ဂလာပြည့်စုံတယ်မသိတတ်ဘူးငါအသင်္ခရာဆုံးရင်မင်းဆက်ချလိုက်ရင်ကျေစုမသိတတ်သူဘာလားရှားပါစရင်ကပယ်ပြစ်ခံရလိမ့်မယ်ဒုံလဘရာခဲ့တဲ့စရင်ငါဝင်အောင်သခိုင်းမင်းအသင်္ခရာစောယုံကို မတတ်တော်ဘူးအဲမင်္ဂလာစိတ်ကလေးဝင်လာတာ ਨੇ အသင်္ခရာစွန်ယွန်းအသက်ဘေးကကင်းဝေးသွားတယ်နတ်မတယ်လို့များမထင်လိုက်နဲ့နော်အသင်္ခရာစွန်ယွန်းသစ်ပင်ဆောင်နတ်သမင်းနဲ့ဟင်းနဲ့ပူဇော်ပသထားတဲ့အတွက်နတ်မလို့ငခင်ညူကတတ်မဲ့သေဘေးအန္တရာယ်ပြောက်ွယ်တယ်လို့ဒီလိုတော့မယုံကြည်လိုက်နဲ့ တကယ်သာနတ်မယုမှန်ရင်ငခင်ညိုအသင်ခရဆုံးရမင်းရဲ့အိတ်ခမ်းတဲ့ရောက်ကိုမရောက်ဘူးအမင်းစာပြီးကြတဲ့ကတည်းပင်းရကိုပြန်ရမှာအဲ့ဒီမှာအမှတ်မလွဲကြနဲ့မြတ်စွာဘုရားတရားဆိုတာအင်မတန်ကောင်းတာပဲအကတိညုတမင်္ဂလာရှားမသိရင်ဝင်ခြင်းလို့တဲ့ဒုံလဘရခဲ့တဲ့အထက်ပါခြင်းလို့တဲ့မခင်ညိုမတတ်ဘူး စကိုင်းမင်းရဲ့ဆောင်းထားယူပြီးတော့ကပြန်သွားတယ်ပင်းရရောက်တော့ဘယ်နဲ့တော့ဟဲ့အရေးတော်ဘုံအောင်မြင်ခဲ့ရဲ့လားဟဲ့ပင်းရမင်းငါးစီရင်ကြော်စွာရဲ့အမေဖြစ်ကြောင်းကုန်းစဉ်တင်ပြတော့စကိုင်းမင်းကလည်းသဘောကျလို့ဩထမင်းကလေးတနကျေးဇူးတောင်သိတတ်တဲ့ငခင်ညိုငါတို့သားနဲ့မယားနဲ့အကုန်လုံးအတွက်သာဝဏီကျမ်းမာရေးပြည့်စုံဆောင်ဆောင်မွေးကြွေးထားတာငါကျေးဇူးသူပို့ပြီးသိမှာပေါ့ငခင်ညိုကမတတ်ပါဘူး ယာရုမြင့်ပြီးတော့ကလက်တံမွေးထားတယ်ဟောကျေးဇူးတည်တာရင်ကြီးပွားတယ်ချမ်းသာတယ်တဲ့ဒါကြောင့်မင်္ဂလာလေးကလက်ကင်ထားရမှာဒါကဒါကလူမှုရေးဆိုင်ရာကျေးဇူးတည်ပုံပေါ့လူမှုရေးဆိုင်ရာကျေးဇူးတည်ပုံဇာလန်းတစ်ပုဒ်ရှိသေးတယ်ဗုဒ္ဓမြတ်စွာဘုရားလက်ထက်တော်ကာလကရာဇကြုံမှာယာရဆိုတဲ့ပုံနှံအိုကြီးသင်္ကန်းဝတ်ခြင်းလို့ကြောင်းလာမိတော့ကဟောကြီးဝငယ်ကိုရဝဇ္ဇာဆောင်းရွက်နေပဲကိုတော်ကမှသင်္ကန်းဝတ်မပေး အလိုမပြည့်တော့ရာရပုံနာကိုစိတ်ဆင်းရဲပြီးတော့ပိန်လို့ချုံလို့ညှိုးလို့အဲ့ဒီတဲ့မြတ်စွာဘုရားကကြားတော့ယဟန်တော်တွေအကုန်လုံးစည်းဝေးပြီးကျန်တော့ရာရပုံနာအိုရဲ့ရှေးဥစွာကူညီဘူးတဲ့ကျေးဇူးဘသူမြတ်တတိရကြမလဲတွေးကြည့်ကြစမ်းပါမြတ်စွာဘုရားကယဟန်တော်တွေကို မိန့်ကြတော်မူတဲ့ယဟန်တော်ပေါင်းများစွာအကြတဲ့အတန်ကြားရမလို့တိတ်ဆိတ်ပြီးတော့နေလိုက်တာအကျော်ကြီးအဲတိတ်ဆိတ်မကိုစပြီးတော့ဖြိုခွင်းတာကအရှင်သာရိပုတ္တရာဘုံနာကြည်တော်မူသောမြတ်စွာဘုရားရာထဘုံနာအိုရဲ့ကျေးဇူးဘုရားတပည့်တော်တတိယပါပြီဘုရားဘာကျေးဇူးတော့တပည့်တော်တစ်ချိန်ကကြာပါပြီ ရာဇယုံမြို့တွင်အိမ်သိရှောက်ပြီးဆွမ်းခံခဲ့တဲ့အခါရာရပုံနာအိုဘုရားတပည့်တော်ကိုဆွန်းတစွန်လောင်းမှုတယ်ဘုရားအဲဆွန်းတစွန်လောင်းမှုတဲ့အကျက်လည်းကပြန်တွေးမိတရိယာတာကိုဒါကျေးဇူးကိုတရိယာတယ်လို့ခေါ်တဲ့ဆွန်းတစွန်လောင်းမှုတဲ့ကျေးဇူးရာရပုံနာအိုရဲ့ဆွန်းတစွန်စသုံးလို့ရတဲ့အာဒီအာကိုနိရောဓသမဘာပလသမဘာဝင်စားဖို့ကိုယ့်အတွက်ရှုမှတ်တဲ့အလုံးမှအသုံးချနိုင်တယ်။ သူတကားတွေရှုမှတ်ကျင့်နိုင်ရေးနိပေသင်ပြတဲ့ပရိယတ္တိသာသနာအလုံးမှာအသုံးချနိုင်တယ်။ရာရဘုံနာအိုရဲ့ဆုံးတဆုံးအားကြောင့်အရှင်သာရိပုတ္တရာဟောပြောသင်ပေးလို့ကျင့်နိပြီးတဲ့အရေးအတွက်တစ်စင်းတစ်စင်းတရားနေရမကမြင်ရတော့ပရိယတ္တိသာသနာပြန်ပေါ်တည်ရန်လေ။ကျင့်နိပြီးလို့ကျင့်ကြတော့ပฏิပတ်တိသာသနာတည်ရန်ပြန်ပေါ်ရတယ်။အဲကျင့်တဲ့အခါနညာ၃ညာ၄၅ညာဆိုသလိုရတော့ပฏิဝေဒသာသနာပြန်ပေါ်တည်ရန်တယ်။ ထက်တညာဆက်ငါးညာရတော့လေပတိဝေရသာသနာတိရံပြန်ပွားတယ်ယာရပုံနာအိုရဲ့ဆွန်းတဆွန်းကြောင့်ပရိယံပฏิပါပฏิပါသာသနာပြန်ပွားတိရံရေကျေးဇူးရှိတယ်အဲ့ဒီကျေးဇူးကိုတပည့်တော်တရိယာပါပြီဗျာအဲ့ဒါဖြင့်ကျေးဇူးရှင်ကိုဘယ်လိုတုံ့ပြန်သင့်တယ်လဲကတိညုတာမင်္ဂလာကျေးဇူးရှင်ကိုပြန်ပြီးတော့ကုညီဆောင်ဆောင်အောင်မှာအဲ့တော့ရှင်သာရိပုတ္တရာတပည့်တော်တာဝန်ယူပါမယ်ဟောယာရပုံနာအိုကိုသင်္ကန်းဝတ်ပေးတယ် ရာဏဘုံနာအိုတပြည့်လေအရှင်ရာဓတောအတွက်ပဇင်းအိုကြီးမိမိရဲ့တန်အယွယ်ထယာခေါ်တဲ့ရှင်သာရိပုတ္တရာသင်္ဖေးသမျှတသွေမတိတ်လိုက်နာကျင့်သုံးတယ်သင်္ဖေးတေရာပရိယတ္တိသာသနာ လိုက်နာကျင့်သုံးတာကပရိပတ်တိသာသနာဟောလိုက်နာကျင့်သုံးတော့ပฏิဝေရသာသနာယာရဘုံနာအုပ်ကြီးစိတ်ထဲမှာပေါ်လာတာဘောတစ်ကနေ15အထိမေတ္တရား ပြီးတော့ဘုဒ္ဓရနိဗ္ဗာန်လေးပြန်ကြောဆိုတော့ယာရဥပဇိအိုကြီးယဟန္တာအဆင့်ရောက်တယ်อืมအသက်ကြီးမှသင်္ကန်းဝယ်လို့ပြောတဲ့စကားအတိုင်းနားထောင်တော့ပฏิဝေဒသာသနာစိတ်ထဲပေါ်လာတာပေါ့ပြောတဲ့စကားနားမထောင်လို့ရင်တော့ပฏิဝေဒသာသနာလည်းစိတ်ထဲမပေါ်ပါဘူးဘာသာသနာမှမပေါ်ဘူးဒါပဲ ဗราဏပုံနာအိုကြီးမှာတော့အကျိုးများတယ်ဒီနေ့မျက်မှောက်ခင်မှာတော့သင်္ကန်းဝတ်တိုင်းအကျိုးမများဘူးဘုန်းကြီးတွေ့ရတာလေအဲဘုန်းကြီးကလူမြင်တိုင်းနဲ့သင်္ကန်းဝတ်မပေးဘူးဘာကြောင့်အကျိုးမများတယ်လဲဆိုတော့အကျိုးများအောင်ပြောတဲ့တကနားမှာမထောင်ပဲတွေ့ရတဲ့အတွေ့အတွေ့အကြုံတွေကသင်္ကန်းမောခင်တုံးကကြိုးကြိုးနွန်းနွန်းကလေးအဲသိင်းနဲ့ကမောဘတ်ပြီးသိင်းပြင်ထွက်တာနဲ့ဆောင်းကြွားကြွားဖြစ်လာတယ်ဒါဘုန်းကြီးတွေ့ရတာလေပြောတဲ့တကနားမထောင်တော့ဘူး အဲ့ဒါကြောင့်နောက်ဆိုရင်ပင်ကန်းဝတ်ချင်တယ်ဆိုစဉ်းစားရတော့မယ်စိတ်ကနေထားရတော့မယ်ဘာဖြစ်လို့ဘုန်းကြီးတို့ကညာဏတဏဝိဇာအာသဝကရဝိဇာဖြစ်ဖြစ်အောင်လှုပ်ပေးနေတာအဲဆောင်းကြွားကြွားနဲ့ဆိုလို့ရှင်ဘယ်ဝိဇာဖြစ်တော့မလဲအရိယဝိဇာမဖြစ်တော့ဘူးအဲ့ဒါကြောင့်နောက်တော့စိတ်ကနေနိလနေနဲ့လောက်ရအောင်မယ်သင်္ကန်းဝတ်ချင်တယ်ဆိုရင်လွယ်ကူဝတ်ပေးလို့မဖြစ်ဘူး အဲဒီမှာပြောလို့ရင်ကတော့ရှင်သာရိပုတ္တရာဆွန်းတစွန်ကိုကိုကိုညီစောင့်ရှောက်ဖို့တဲ့ကျေးဇူးပြန်ပြီးတော့ကသိလိုက်တာရာရပုံနာကိုကျသင်္ကန်းဝတ်ပေးတရားသင်ပေးစောင့်ရှောက်မြို့မှာသံဃာများတယ်အနေဆင်းရဲတယ်ငါတော့ကိုသွားမယ်ဟောတော့တော့ရောကအကြောင်းတစ်ကြောင်းသွားခေါ်သွားတယ်ရာရပုံနာပဇင်းအိုကြီးကိုအရှင်သာရိပုတ္တရာထီကြီးဝါကြီးလည်းဖြစ်တယ်မြတ်စွာဘုရားရဲ့လက်ရာယံဘုရားကလွှဲရင်ဘုရား ရှင်သာရိပုတ္တရာကမြတ်စွာဘုရားနဲ့အတူဝါဆိုဖို့သိစဉ်တော့သာရိပုတ္တရာငါနဲ့အတူမနေနဲ့သင်တခြားနေသင်နေတဲ့နေရာငါနေတယ်လို့ပဲငါနေတာနဲ့မချမ်းဘူးဒါကြောင့်သင်တနေရာမှာဝါဆိုဒီလိုကိုစားပြုရတဲ့အရှင်သာရိပုတ္တရာမြတ်စွာဘုရားကိုစားအဲ့ဒီအရှင်သာရိပုတ္တရာဘယ်အရာရောက်ရောက်သူကနေရာကောင်းရတယ် အရှင်သာရိပုတ္တရာသူ့အတွက်ရတဲ့နေရာကိုသုံးလုံးစုံကျေးဇူးမျှော်ပြီးတော့ကယာရပဇင်းအိုကြီးကိုပေးတယ်။ကောင်းကောင်းမွန်မွန်စားကန်းတော့ခန်းနေစီစဉ်ပြီးတရားပြတယ်။ဟောညွှန်ကြားတဲ့အတိုင်းတသွေးမတိန်ယာရပုံနာအိုပဇင်းကြီးကလည်းနားထောင်တယ်ဆိုတော့ဟောမကြခင်ပฏิဝေဒသာသနာတွေစိတ်ထဲပေါ်မတရားဗောတရားနိဗ္ဗာန်တရားတွေရပြီယန္တာဖြစ်တာဗောအဲ့ဒါအပြန်အလှန်တစ်ဖက်ကကျေးဇူးသိကြလို့ရှိရင်သိတဲ့တိုင်ကိုကလိုက်နာအောင်ပါ။ အမလိုက်နာပြန်လို့ရှိရင်အလကားပဲသူလည်းကျုံးမရှိကိုယ်လည်းကျုံးမရှိဒီမှာရှင်သာရိပုတ္တရာကခွန်းတစုံကျေးဇူးကိုတုံ့ပြန်ဖို့ရှင်သာရိပုတ္တရာတုံ့ပြန်လိုက်တာကိလေသာကုန်နိဗ္ဗာန်အပြရောက်ရဟန္တာအဖြစ်ကိုရတော့အောင်တုံ့ပြန်ကူညီလိုက်တာဒါလောကကျေးဇူးပစ္စည်းရေးနဲ့ပတ်သက်ပြီးတော့ကျေးဇူးသိတတ်တဲ့ဇက်လန်းပေါ့တရားရေးနဲ့မဟုတ်သေးဘူးဟောတရားရေးနဲ့ဆိုလို့ရှိရင်တော့ မဟောတထာဇမယတရုကတခာယယနိတိရေယသယေယဝနတတသာခံဘင်စီယမိတ္တဒုက္ခဟိပါပကောအယုတ်ဆုံးဘုရားတဲ့ဝိရေရမင်းကြီးကိုမဟောတရာပဏိတပညာရှိကရှောင်ထားတာထိုသူတယောက်ဟာဒီသစ်ပင်အောင်အရေးခိုးပြီးတော့ထိုင်မှုတယ်အိတ်ခုတယ်ဆိုပါတော့ထိုသူရဲ့ကျေးဇူး ရှင်ဖြစ်တဲ့သစ်ပင်ရဲ့အခက်အရွက်ကို ချိုးရင်ဖြဲ့ရင်အဲ့ဒီလူဟာမိတ်ချက်ဆွေပြက်မို့လို့မိတ်တဒုပ္ပိပါပက လူယုံမှဆင်းဝင်ပါတယ်ဘုရားတပည့်တော်ဟာအရှင်မင်းကြီးရဲ့ရှင်းမြောက်စောင့်ရှောက်မှုကိုခံရတာဖြစ်ခြင်းကြောင့်အရှင်မင်းကြီးကတပည့်တော်အပေါ်ဘလောက်အမြင့်သိုးသိုး ကျွန်တော်မျိုးကတော့အရှင်မင်းကြီးအပေါ်မှာနည်းနည်းကလေးမှစိတ်မကွက်ပါဘူးမောဒရာပညာရှိကဝိဒေရမင်းကြီးကိုရှောက်ထားတယ်အဲဒါတော့လောကကြီးပေါ်အရေးခိုးဘူးတယ်ဆိုတော့အရေးခိုးဘူးရင်တောင်မှအဲ့ဒီမိမိအရေးခိုးတဲ့သစ်ပင်ရဲ့အရွက်အခက်ကလေးကိုမချိုးရမဖြက်ရဘူးတဲ့တရားရင်းနဲ့ဆိုရင်လည်း မဟာရာဇယတ္တအာဒရိယတ္တတန္တိကာယောပုရိသောအပ္ပမတ္တကံပိဓမ္မံကာရဏံဇာနေယရေသတ္တတန်တောဥပ္ပန္နကင်္ကဝိနယံတိတရားရည်နဲ့ဆိုရင်ဒီအကြောင်းအရာနဲ့ပတ်သက်ပြီးယုံမတန်လျာဝင်နေတဲ့မိမိရဲ့ယုံမတန်လျာပြေပြောက်ရေးအတွက်တအူးထံရှင်းကပ်ပြီးတော့ကမင်းမြန်ဆွေးနွေးတယ်ဖြည့်ရှင်းပေးတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကဆရာပဲဘယ်လောက်လဲဆိုလို့ရှိရင်တော့ အထက်ကရတပါဒဖြင့်ဆုံးမပေးဘူးသူ့ကျေးဇူးကိုအထုဆပ်ပေးကဲမကြည်ရှင်ဆိုတာအထက်ကရတပါဒအခါရှစ်လုံး ရှိတဲ့စကားစုတန်ဗုဒ္ဓေအထဝီသင်္စာအဲ့ဒါမျိုးအခါရှစ်လုံးရှိတဲ့စကားစကားကောင်းတစ်ခုပဲအဲတိတိကျကျပြောရရင်မင်္ဂလာသုံးမှာနံပါတ်1အမှတ်1မင်္ဂလာကိုပြတဲ့စကားပိုက်အသေဝနာဇဘာလာနံအဲ့ဒါအခါရှစ်လုံးရှိတယ် ဗမာလိုပြန်လိုက်တော့လူမိုက်ကိုရှောင်ဒါဆုံးမစကားပဲအဲ့ဒီတော့အခါရှစ်လုံးစာလုံးရှစ်လုံးရှိတဲ့စကားစုနဲ့ဆုံးမညွန်ကြမ်းဘူးရင်ထိုသူဟာဆရာပဲလူမိုက်ရှောင်ဒါလောက်ကလေးသိထားလိုက်ဦးအဲလူမိုက်ရှောင်ရင်မင်္ဂလာလို့ဆိုတယ်ဒါပြင်ငါမင်္ဂလာရှိအောင်မင်္ဂလာဖြစ်အောင်လူမိုက်ကိုရှောင်ဖို့ငါလူမိုက်မသိသေးဘူးမွေးအောင်မအဲရှောင်မေးမယ် ကျွန်တော်လူမိုက်ဆိုတာမသိဘူးဗျာရှောင်ကျင်လိုက်တာဘယ်လိုဟာလူမိုက်ခေါ်ပါတယ်ပြီးတဲ့ဒီကပြောအောင်မှာပေါ့အေးတတ်တဲ့လူတွေ့ရင်မှတ်ထားအဲ့ဒါလူမိုက်ကွာကိုတဲ့သူတွေ့ရင်မှတ်တာလူမိုက်ကွာကာမဂုဏ်မှန်းရတဲ့လူတွေ့ရင်မှတ်တာလူမိုက်ကွာလိန်တဲ့လူတွေ့ရင်မှတ်ထားဟိအဲ့ဒါလူမိုက်ဂုံးတိုက်တဲ့လူတွေ့ရင်မှတ်ထားဟိအဲ့ဒါလူမိုက်ဉာဏ်ဉာဏ်တဏအမနာပပြောရတဲ့လူတွေ့ရင်မှတ်ထားဟိအဲ့ဒါလူမိုက်အကျိုးမမြတဲ့စကားပြောတဲ့လူတွေ့ရင်မှတ်ထားဟိအဲ့ဒါလူမိုက် မတရားစည်းဝါးရှာသူတို့ရင်မှတ်ထားဟေ့အဲ့ဒါလူမိုက်ဟောလူမိုက်ဟာဒီလိုဟာခေါ်တာကိုသိပြီဘာကြောင့်သိတယ်လဲလူမိုက်ကိုရှောင်းလို့တခွန်းနဲ့အခရာရှင်းလုံးရှိတဲ့ဇကားစုနဲ့ညွန်ကြားကြရလို့ဆက်ပြီးတော့ကသွေးနွေစုံစမ်းတော့လူမိုက်ကသိတာအဲလူမိုက်သိခြင်းရဲ့အကြောင်းဟာနံပါတ်1အသေဝနာသဘာလနံလို့ပြောလိုက်တဲ့ပုဂ္ဂိုလ်အကြောင်းကြောင့်ဒါကျေးဇူးပဲ ဒါတရားရံနဲ့ပတ်သက်လို့လူမိုက်ရှောင်ပြီဆိုရင်လူလိမ္မာဖြစ်တာပဲသူတော်ကောင်းဖြစ်တာပဲဒါဘက်ပြန်လူမိုက်မြင်သိရှောင်ရှောင်ရင်သူတော်ကောင်းဖြစ်ရောအဲသူတော်ကောင်းဖြစ်ရင်ခုဘဝနဲ့မကဘူးနောက်ဘဝပါချမ်းသာတယ်အဲသူတော်ကောင်းဖြစ်ရင်ဝိပဿနာတရားကျင့်လိုက်အောင်မတရားဗုဒ္ဓရာနိဗ္ဗာန်တရားရတယ်ငါးပါးသီလမှာမလုံတဲ့သူမတရားဗုဒ္ဓရာနိဗ္ဗာန်တရားပေးအောင်ကျင့်လို့မရဘူးတဲ့အဲတရားရံနဲ့ပတ်သက်ပြီးတော့ အခုဒီမှာလိုင်မာစီမှာညွန်ကြနေတာနေတိုင်းနေတိုင်းပဲဘယ်လိုအတွက်ညွန်ကြနေသလဲအပိဇံအာဟုသောဣမသမေယောအဗျာမမတ်တေကလေဝရိသသင်္ချိမိသမနကေလောကိသာပင်ပေမိလောကသမုရိယသာလောကနိရောဓိသာလောကနိရောဓဂာမိနေဣသပฏิပဒံဒုက္ခသစ္စာ သမုဒိယသစ္စာနိရောဓသစ္စာမေဃသစ္စာသစ္စာ၄ပါးသစ္စာ၄ပါးဘယ်မှာရှိသလဲလို့မေးရင်ဟောဒီတလန်လောက်မြောက်တလန်လောက်ညာကိုမျက်စိမှာလည်းသစ္စာ၄ပါးရှိတယ်အဲနားမှာလည်းသစ္စာ၄ပါးရှိတယ်နှာခေါင်းမှာလည်းသစ္စာ၄ပါးရှိတယ်ရှားအလယ်ကောင်မှာလည်းသစ္စာ၄ပါးရှိတယ်သိရင်သိတဲ့နေရာ အကုန်လုံးကိုယ်မှလည်းသစ္စာလေးပါရှိတယ်စိတ်မှလည်းသစ္စာလေးပါရှိတယ်ဟောဒီတကောလုံးမှာသစ္စာလေးပါရှိတယ်သစ္စာလေးပါမှာတပါးကိုပြောလိုက်တော့နိဗ္ဗာန်နိဗ္ဗာန်ကိုနိရောဓသစ္စာခေါ်တယ်နိဗ္ဗာန်ဆိုတာဘယ်မှာရှိသည်ဩနိဗ္ဗာန်ဆိုတာဟောဒီကိုယ်မှာရှိတယ်လို့ဗုဒ္ဓမြတ်စွာဘုရားကပြောပါတယ်တဲ့ကိုယ်မှာရှိတဲ့နိဗ္ဗာန်လိုချင်ရင်ဘယ်နဲ့လောက်ရမလဲမြင်တိုင်းမြင်တိုင်းမြင်နေမြင်နေမှ ကြားတိုင်းကြားတိုင်းကြားတယ်ကြားတယ်မှမွေးတိုင်းနိုင်တိုင်းမွေးတိုင်းနိုင်တိုင်းမှစားတိုင်းတော့တိုင်းကျွေးခြင်းနဲ့ငါနဲ့ဘာနဲ့စတဲ့စသည်မှကာယတော့ကိုမန်းထင်ရှားဖြစ်ပေါ်တယ်ခမင်းလုံးစုစုတယ်စုတယ်မှပဒတ်စီယူယူတယ်ယူတယ်မှပဒတ်ဟာဟာတယ်ဟာတယ်မှခွန်ခွန်နဲ့မှအာစတိပေါ့လေယူယူတယ်မှပောက်ပောက်တယ်မှဒီလိုသင်ပေးတာနိဗ္ဗာန်ရဖို့သင်ပေးတာပဲအဲမျက်စိနာနာလျာကိုစိတ်အခံယုတ်နဲ့ထိုဌာနကအတိုက်ယုတ်အတိနံဒါဒုက္ခသစ္စာတွေပဲ အဲ့ဒီဒုက္ခသစ္စာမျက်စိနာနာလျာကိုစိတ်မှာတင်ကြတယ်ယုံနံကိုပဲသဘောကျသာယာနှစ်တဲ့မင်မောတာကသမုဒိယသစ္စာမျက်စိမှာလည်းဒုက္ခသစ္စာသမုဒိယသစ္စာသောဒုက္ခသမုဒိယသစ္စာနှမျိုးကတိကိုမြင်နေမြင်နေစသည်မှတ်တာကမေဃသစ္စာမှန်ရင်မှန်ရင်နဲ့တစ်ကနေအမတ်ဆက်သုံးအနုလောမဉာဏ်မေဃသစ္စာပေါ်လာဒါပုဗ္ဗပါကမေဃသစ္စာတဲ့စာရွက်မှာလေတစ်ကနေဆက်သုံးအနုလောမဉာဏ် ပုပ္ပဘကမေဃသစ္စာပေါ်ပြီးရင်နောက်14ကောတရပု15အထင်ကိကမေဃသစ္စာအထင်ကိကမေဃသစ္စာပေါ်လာပြီးတော့သမုတ်စေရနိရောဓသစ္စာတဲ့နိဗ္ဗာန်ပေါ်လာရောဟော မျက်စိကလည်းနိဗ္ဗာန်ရနိုင်တယ်နားကလည်းမျက်စိကလည်းမြင်နေမြင်နေမှရင်နိဗ္ဗာန်ရနိုင်တယ်နားကကြားနေကြားနေမှရင်နိဗ္ဗာန်ရနိုင်တယ်ကြည်ရင်ချင်းငယ်ဆုံးတဲ့အခါရွယ်ပေါက်တဲ့စာသည်မှန်ရင်မှန်ရင်နိဗ္ဗာန်ရနိုင်တယ် ကြည်ညိုဝမ်းသာအာရကျေနာ ပြင်းစိတ်ဖြင့်ဒါတွေမှတ်တဲ့အခါလေနိဗ္ဗာန်ရနိုင်တယ်အိမ်ပြန်ရင်တဲ့စိတ်မှကြည့်ပြန်ရင်ပြန်ရင်နိဗ္ဗာန်ရနိုင်တယ်ဒါနီးကောင်းလမ်းမှတွေပေးတာတာပဲလိုင်မာစီကအဲကျေးဇူးပုဗ္ဗကာရီရှိဥစွာကိုညီထားတာမေတ္တရားဘုံတရားနိဗ္ဗာန်တရားရတဲ့ကျင့်နည်းတွေပေးပြီးတော့အခရာရှင်လုံးရှိတဲ့စကားတစ်ခွန်းနဲ့မကဘူးအဲကျေးဇူးကြီးတရားရနဲ့ပတ်သက်တဲ့ကျေးဇူးကြီးဒါကြောင့်အထေကရာတပါရဖြင့် ထုံးမပေးဘူးသူကျေစုကိုအတ္တကရဆိုတော့အကရရှေးလုံးတဘာရဆိုတာကသက္ကာတကွန်အတ္တကရတဘာရဖြင့်ဆုံးမပေးဘူးသူကျေစုကိုအထုဆပ်ပေးကဲမကျေရှင်ရွှေငွေရဏစက္ကဝတစီအပြည့်ထဲ့၍သဗ္ဗိတုံသေးမကျေအေးဟုပစ္စည်းနဲ့ဆက်မယ်ဆိုရင်တဲ့စက္ကဝဆိုဟောဒီစัจ java လာတောင်းကဗ္ဗမြေပုံအပြည့်ရှိတဲ့စัจ java လာတောင်းတဲ့ အညီအမျှရွှေတွေငွေတွေထည့်ပေးပြီးတော့ပြန်ဆက်တယ်ကျေးဇူးမကြေပါဘူးတဲ့ဘသူတွေပြောတာလဲလေးရောင်နဲ့စီရွှေပြားလက်ပြီးလေးရောင်နဲ့စီဆိုတော့ကောက်ကသံကုံဘုရားကောနာကုံဘုရားကတ္တဗဘုရားဂေါရမဘုရားဘုရားလေးသူဟောမိန်ခဲ့တာတဲ့လေးရောင်နဲ့စီရွှေပြားလက်ပြီးမှတ်ရဲ့နောင်လာနောက်သားဒီအဲ့ဒါကြောင့်ဆရာဆိုတာ လောကဆရာဆိုတာကလောကုတ္တရာတာမယဆင်းရဲအပင်ဆင်းရဲဝန်ဆင်းရဲလွတ်မြောက်ပြီးနိဗ္ဗာန်ကိုရအောင်ညွှန်ကြားတဲ့လောကုတ္တရာဆရာဒီဆရာကျေးဇူးအမြင့်ဆုံးပေါ့ဆိုရအောင်မေရုဘဟောမေရုဘဟောတောင်မြင့်မောတောင်မြင့်မောနိုင်သောမသိင်ပါနိုင်သောမသိင်ပါမေရုဆိုတာမြင့်မောတောင်ဒီနေ့သိမ့်မှဆရာတွေမြင့်မောတောင်ရှာမတွေ့ဘူးလဗိမ္မာန်တော့ရောက်နေပြီတဲ့ အဲလဗိမာန်ဆိုတာရှင်းတုန်းကမှတ်တမ်းအရမြင့်မိုတောင်ခုလလောက်မှာတဲ့လဗိမာန်ယုကန်တို့တောင်ထိပ်ကနဲအညီအမျှအရမှာသွားနေတာတဲ့လာတို့နေတို့လဗိမာန်တော့ရောက်တယ်ဒါပေမဲ့မြင့်မိုတောင်ရှာမတွေ့ဘူးမြင့်မိုတောင်ရှာမတွေ့ဘူးဆိုတော့မရှိလို့မဟုတ်ဘူးရှိတယ်ဘုန်းကြီးမှာအထောက်ထားနဲ့ဘုန်းကြီးတို့အရမှာလူတို့နွားတို့ကိုနှက်ဖွဲ့ထားရှိတယ်ဘယ်လိုမှရှားလို့မတွေ့ဘူး ကောင်းခြင်းပေါင်းကလေးထင်းချက်ကလေးငပြောသေးကလေးနဲ့တင်လိုက်မြောက်လိုက်တောင်းပန်လိုက်လို့ချင်းတွေ့တာပဲပြန်ရောက်လာရောအာကွာတို့ရှာလိုက်ရတာတရွာလုံးတောလန်တောင်းတာမင်းဘယ်နေရာနေအာခမရတို့အမြင်သားပဲဗျာတဲ့ကျုပ်ကခေါ်လဲကြားပြီမတူးနိုင်ဘူးတဲ့ပါဇက်ကစကားမပြောနိုင်ဘူးတဲ့ခမရတို့ရှာနေတာမြင်တော့မြင်နေတယ်ဟောနှက်ဘွက်ကားတဲ့လူကမြင်နေတယ်ရှာတဲ့လူတွေကိုကိုင်အဲ့ဒီတော့လည်းကနှက်ဆိုတာသိတကိုးကြည့်တာမှမဟုတ်သေးပဲလူတယောက်နွားတကောင်တောင်ပျောက်အောင်မမြင်အောင်ကွယ်ထား ဖြောက်ခန်းနိုင်တော့မြင့်မို့တောင်မှာနေတာကဓာတရတဝိရုလောကဝိရုပကကိုဝေရဆိုတဲ့နာမင်းကြီးတွေတောင်ထိပ်မှာတကြံမင်းတကယ်နတ်တွေနေတာသူတို့မြင်သေးခြင်းမှမြင်မှာပေါ့မမြင်သေးခြင်းမမြင်ဘူးနန္ဒောပဏ္ဏနဂါတောင်မှာမြင့်မို့တောင်အခွေနဲ့ပါဗပြင်းနဲ့အုပ်တာဟောဒီမှာပြန်တော်တွေမမြင်ရဘူးသို့မေရုပဟောမေရုပဟောတောင်မြင့်မို့တောင်မြင့်မို့နိုင်ဆိုမသိင်ပါနိုင်ဆိုမသိင်ပါဟောဆရာသမားရဲ့ကျေးဇူးတွေနဲ့အဲ့ဒီမြင့်မို့တောင်ကြီးနဲ့ ရှင်းစက်ကြည့်လိုက်မယ်ဆိုရင် မြင့်မူတောင်ကနေပါသေးပါငယ်ပါသေးတယ်မဲဘောနိဗ္ဗာန်ရရင်နီးပေးညွန်ပြကိုညီစောင့်ရှောက်သူတွေကသူတွေရဲ့ကျေးဇူးကများပါတယ်ကြီးပါတယ်အတတာပြင်းကျဲကောင်းငင်နဲ့နိုင်ပွဲမရှိပါအဲအတတာဆိုတာပြင်းကျဲကောင်းငင်ဆိုတာအထက်မိုးကောင်းငင်ပေါ်အာဂါသ ဘာမှအခုကံမရှိဘူးအဲ့ဒီမိုးကောင်းကင်အာကာသအစတာကျယ်တယ်ကြီးတယ်ပြန့်တယ်ဆိုတာကသေးပါငယ်ပါသေးတယ်မဲ့ဖို့နိဗ္ဗာန်ရည်နိဗ္ဗေကုညေစောင့်ရှောက်တဲ့ပုဂ္ဂိုလ်ရဲ့ကျေးဇူးကများပါတယ်ဘူပတဗျာနဲ့ဘူပတဗျာနဲ့ပမာချင်းမသိလာသေးပါ ဘူတို့ပရမယာတို့ဆိုတာမြေကြီးကိုပြောတာဟောဒီကဘာမြေကြီးကဘာမြေကြီးဘယ်လောက်ကျယ်သလဲဆိုဒီနေ့သိပ္ပံဆရာတွေတော်တော်သိပါတယ်တို့ဘယ်လောက်ရှိသလဲဘယ်လောက်ထူသလဲဆိုတာသိတယ်အဲ့ဒီကဘာမြေကြီးကျယ်တာထူတာတဲ့မဲ့ဖို့နိဗ္ဗာန်ရရေးကိုကြီးစောင့်ရှောက်သူတွေရဲ့ကျေးဇူးကမြားပြားကြီးမားပါတယ် ပြန်ဆိုမေရုဘဟောမေရုဘဟောတောင်မြင့်မောတောင်မြင့်မောနိုင်ဆိုမသိမ့်ပါနိုင်ဆိုမသိမ့်ပါအသတာပြင်းကျဲကောင်းငင်နဲ့နိုင်ပွဲမသိမ့်ပါနိုင်ပွဲမသိမ့်ပါဘူပရဗျာနဲ့ဘူပရဗျာပမာချင်းမသိမ့်လာသေးပါယေစုကုံကယေစုကုံကဤမစွာဤမစွာနိုင်ကြွယ်ရမရှိပါယောဓမမနုဿာတတိ အမတန်တရောဇသောဟောတိယောဓမ္မမနုဿာတတိဗတရားဗောဓိယနိဗ္ဗာန်တရားရနိုင်တဲ့နိပေကူညီတယ်ဆိုတာနိဗ္ဗာန်အလှူပေးတာအကူညီခံရတဲ့ယောဂီတွေကနိဗ္ဗာန်အလှူခံနေပေါ့။ဩနိဗ္ဗာန်ရလို့ရှိရင်ပယ်စင်းရဲ့တန်လျာဆင်းရဲတွေအကုန်လုံးလွတ်မြောက်တာကိုဒါကြောင့်ဩဘာနီကောဆင်းရဲတွေတွေပြောက်ွယ်စေတဲ့စွန့်ရည်များကြောင့်ကိုယ်ရဲ့စိတ်မှာကောင်းစွာတင်အောင်ကျင့်ဆောင်သိမ်းတာတိုက်ပါတော့မဲ့ဖို့နိဗ္ဗာန်တရားမှန်ကိုကြီးညွတ်မြတ်လို့ရှိခိုးပါဤဖရာလို့ ဂုံပြုရတာတရားရဲ့ဂုံကိုဒါကျေးဇူးတွေကြည်ပါလေတဲ့ဒီကျေးဇူးတွေဘယ်လိုဆက်မလဲအဲဒီမိခွန်းရဲ့အဖြစ်စက်ကဝါတရှိရွှေတွေငွေတွေအပြည့်ထည့်ပြီးဆက်ပြီးမကြေသေးဘူးဆိုစုဘူး10လုံးယူလုံးယူယုံလောက်ကလေးနဲ့ပဲကြည့်မယ်နော်အဲဒါပဲဒီတဲ့များများယူဖို့လေ ကဘာအပီပီမကြောထေရှာမာသီဆရာတော်သခင်ကျေးဇူးရှင်အားဤညိုပွားရောတွားကြတော့ပါဤဖရာကျေးဇူးရှင်မာသီဆရာတော်ဘုရားကြီးဒီမှာ10နှစ်နေပြီးယူလာခဲ့တဲ့ပညာတွေပိုက်ဆံတရားမှမကုံရပါနဲ့ဌာနတစ်ခုမှာတာဝန်ယူဖြန့်ဝေခွင့်ရတော့ ဘုန်းကြီးရဲ့ကျေးဇူးရှင်ဟာမာသီဆရာတော်ဘုရားကြီးအဲ့ဒါကျေးဇူးတွေကိုဆရာသမားရဲ့ကျေးဇူးတွေကိုဆက်တဲ့အနေနဲ့စနစ်တကျသိနေကန်းနေရောက်လာသမျှပုံကိုယ်တွေကိုမေရဘိုးရနိဗ္ဗာန်ရနေတွေပေးပြီးတော့ကူညီစောင့်ရှောက်ဆရာသမားရဲ့ကျေးဇူးကိုဆက်နေတာပါလို့ကဲခဲရင်တဲ့တရားဒုံလဘ၅ပါးဒုံလဘကိုတော့၅ပါးလို့တော့မမှတ်လိုက်နဲ့နော် อืมအဲ့ဒီခရင်နဲ့ဒုံလဘအရာ၅မျိုးဟာဘုရားအဖြစ်ရခဲ့တယ်မြတ်စွာဘုရားရဲ့တရားမေဖို့နိဗ္ဗာန်ရအောင်ဟောတတ်တဲ့ဓမ္မဂရိကလောကမှာရှားတယ်နံပါတ်3မေဖို့နိဗ္ဗာန်ရတဲ့ဤဝိပဿနာဟောပြန်တော့လေဒါဝိပဿနာဟောတာပါလားလို့သိတယ်လူရှားတယ်ရခဲ့တယ်အဲနောက်ပြီးတော့သိ ကျင့်တယ်လို့ရှားတယ်။ခိုင်ရှားပါခြင်းဝင်အောင်ပြန်လို့ရှိရင်မကျင့်မဲ့မနေရနဲ့နော်။နေတိုင်းနေတိုင်းဒီနေ့အနည်းဆုံးမိနစ်30မိနစ်20သက်ဆောင်တရားလေးပါပွား9မိနစ်တရားမှ3မိနစ်အနန္တ5ပါအကျင့်နဲ့ပူသောဆုတောင်းအမျှဝေနေ့စဉ်နေ့စဉ်ပြန်သွားရင်ယောဂီတွေမိနစ်30အချိန်ယူပြီးတော့ကအလုပ်လုပ်ရမယ်။ဒါမှရှားပါခြင်းဝင်ပြီးတန်ဖို့များမှာသဘောပေါက်ပလား။ အဲအိမ်ပြန်ယောက်ျားနဲ့လူတွေကိုစုခေါ်ကိုင်းလာကြကိုကတိုင်ပွေးတရားမှန်နေကလေးသင်ပေးသင်ပေးပြီးခွန်သမီးနဲ့မိသားစုအကုန်လုံးတရားမှန်ကျင်းအဲနောက်ပါတဲ့နံပါတ်၄ကျင့်တဲ့ပုဂ္ဂိုလ်ရှားတယ်ဟောနံပါတ်၅ကျေးဇူးတိရသူရှားတယ်ဒုံလဘတရား၅ပါးအချုပ်ကတော့ရာခဲခြင်းဒုံလဘ၅ပါးတရားတော်ကြီး ပြီးပါပြီကိစ္စမတပမိဂရာဝဝိပဿနာတရားအလုံးအာထုတ်တဲ့မေအာထုတ်ပါတာထာကတငါဘုရားတို့မှာတော့အခါတာတော့ရာခဲ့ဖြစ်ခဲ့တဲ့အရာငါမျိုးညွန်ပြနေပေယုံမြတာစွမ်းနေကြပါကုန်၏တဲ့ခဏရှုမှ အာထုတ်လိုက်ကြအောင်ဗုဒ္ဓမြတ်စွာဘုရားရဲ့သာသနာတော်နဲ့ကြုံပြီးအပေစင်းရဲ့ လူဘနတ်ဘဗြဟ္မာဘဆိုတဲ့တန်လျာဆင်းရဲကလွတ်မြောက်ရေးအလို့မိဂရာဝံဝိပဿနာပြည့်နှီးမှန်နေရကြတော့မိမိတို့ဘဝတန်ဖိုးရှိအောင် ပုထုဇဉ်အဖြစ်ကအနိုင်ဆုံးအာတဝိခယဝိဇ္ဇာသောတာပန်အဆင့်ရောက်အောင်အဲ့ဒီအဆင့်ကနေတဂရကံအနာကံယန္တာဆင့်အောင်ကြိုးစားအထောက်ကြဖို့ပါပဲ။ အဲဒီအတွက်ဘုန်းကြီးတို့စွန့်နေတော့အမတန်တရောဇာသောတိယောဓမ္မမနုသာတိပါဇက်နဲ့ပြောပြီးတော့လေကျင့်နည်းတွေသင်ကြားပြီးနိဗ္ဗာန်အလှူပေးသာရွက်တင်းနဲ့ရိုက်နှိပ်ဖြန့်ဝေပြီးတော့လေနိဗ္ဗာန်အလှူပေးနေတာအဲနိဗ္ဗာန်အလှူခြင်းလိုခြင်းလို့ဘုန်းကြီးကခုစာရွက်ကလေးတွေဝေပေးထားတဲ့စာရကုံသွားပြီတသောင်းခွဲရိုက်ထားတာအဲ့ဒါထပ်ပြီးတော့ရိုက်ခြင်းနဲ့အခုတော့စာမျက်နှာရှင်းမျက်နှာစာလုံးကလေးတွေတိုးပြီးတော့ရိုက်ဖို့ အဲတဆောင်ဆိုရင်ပြန်20အစိတ်လောက်ရမလားအဲစွမ်းနိုင်တဲ့လောက်10ဆောင်ဖြစ်ဖြစ်15ဆောင်ဖြစ်ဖြစ်နိဗ္ဗာန်အတူရှင်တွေအလိုရှိတယ်အဲသုတောင်းအမြဝေရအိမာယဓမ္မနုဓမ္မပရိပတ်တိယမဉ္ဇဉ်ဘောဉ္ဇဉ်နိဗ္ဗာန်တရားတော်မြတ်ကိုအမြန်ရစေ ရောက်စေနိုင်သောသီလသမารိပညာသိက္ခာ300အကျင့်မြတ်ဖြင့်ဘယတရားတန်ခါဆရာမိဘတို့အားကုသေမိကုသောပါ၏ဣဒံမေပုံညံအာသဝေခယဝဟံဟောတုအာသဝေခယဝဟံဟောတု တပိတော်တို့ပြုလုပ်သောကုသိုလ်အမောင်းကောင်းမှုအဟုန်သည်မှန်ရင်ရှုရင် အာယုံမစိတ်အာယုံမစိတ်ယုံနံသင်္ခါရတို့နဲ့အတူယုံနံသင်္ခါရတို့နဲ့အတဝကုံအတဝကုံရွှေဘုံနိဗ္ဗာန်ရွှေဘုံနိဗ္ဗာန်သောတရဘုံညံသောတရဘုံညံမညံဘုံညံတို့ဖြင့်မျက်မှောက်ပြုလျက်အမြန်ရောက်အောင်ဝတ်ဆောင်နိုင်ပါစေတည်းဣမံမေဘုံညဘာကံသဗ္ဗတတဏံဒီမိသဗ္ဗတတဏံဒီ ကုသိုလ်အပေါင်းကောင်းမှုအဖို့ကိုအမိအဖဆရာသမားအစထား၍ရကြသမျှအလုံးတို့သည်အမြာအမြာအမြာရောဘုရား